နေ့ဗမာလူဘယ်နှစ်ရက်တော့ဘာဘောင်လာစမ်းဟိုတနေ့ကဥပုံနေ့ကဘယ်နေ့ရှိရနေလေးရက်နေ့ကရှိရနေကြနေ့စတဲ့ဒီနေ့အင်္ဂလိပ်လိုဘယ်နှစ်ရက်တော့ဒီနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခု ဘာကောလာဇန်17ရက်မင်္ဂလာရှိတဲ့တနခင်ခါကာလမှာပြင်းဦးလွယ်မြို့နယ်ပြင်းစာရွှေချောင်းတစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဒါနသီလတမာတိပညာကုသိုလ်ကောင်းမှုများစွမ်းအားရှိသမျှပြုလုပ်နိုင်ကြဖို့ရောက်ရှိနေကြတယ်။တရားမှပေါင်းတော်ဟောဘုံတို့တရားဒေသနာနိုင်ငံများဟောပါ အဲ့တော့ဒီကနေ့ကကိုအောင်နိုင်ထွန်းတို့မန်တွင်တွေတို့မိသားစုတို့ကမိဘများကိုဟူတာပြီးတော့မန်တွင်တွေရဲ့46နှစ်ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်ဖြစ်တန်ဃာတော်ရှင်မြတ်များကိုဆွန်မြတ်ဆက်ကလူတိုင်းကြခြင်းလူတိုင်းဘွယ်ရဝတ္ထုစုစုတို့ကိုလူတိုင်းကြခြင်းကုသိုလ်ကောင်းမှုများပြုကြတယ်ပေါ့နော်ပြီးတော့ဘုန်းဘုန်းတို့ဆရာကြီးဒေါက်တာဦးစိုးလွင်ရဲ့ဝိသုဒ္ဓိမေဓမ္မလမ်း ယောဂီများဖွဲ့ကလည်းပဲရွှန်များလာပြီးတော့ဆက်ကလှူဒန်းကြတယ်နော်အဲ့တော့ဒီကုသိုလ်ကောင်းမှုတွေပြုလုပ်တာကိုအကြောင်းပြုပြီးတော့ပို့ပြီးတော့ကိုယ့်ရဲ့စိတ်ဓာတ်ကလေးဖြူရှင်တန်ရှင်းမှုအတိညာဖြင့်စိတ်နှလုံးမှာငြိမ်းအေးစေဖို့ချမ်းသာစေဖို့တရားဓမ္မများဆက်ပြီးတော့နိုင်ယူကြမယ်ပေါ့နော်မြတ်စွာဘုရားက ဒုက္ခပညာယပฏิလာဖို့အတိဉာဏ်ပညာကိုရရခြင်းဟာချမ်းသာတယ်လို့ဟောတယ်။ဒါရိုက်အတိပ္ပယ်ကအမှန်သိပြီးတော့နေရတာလေးဟာချမ်းသာတယ်။တော့တရားနာတဲ့အခါမှာမြတ်စွာဘုရားရဲ့တရားတွေဆိုတာကအကုန်လုံးကသစ္စာတရားဖြစ်တဲ့အတွက်ကြောင့်အမှန်တရားကြီးပြောတာအမှန်တရားဆိုတာကြားရတာအလွန်အရသာရှိတယ်။ဘာဖြစ်လို့တုံးဆိုတော့ သိတဲ့သိလိုက်တာကိုအမှန်တိုင်းသိသွားတယ်ပညာဖြစ်သွားလို့အဲ့ဒီပညာကချမ်းသာစေတာတေချာနားထောင်နော်ဘာလို့တရားနာတဲ့ခါမှာလူတွေစိတ်နှလုံးမှာကြည်လင်ပြီးတော့အေးချမ်းပြီးတော့ချမ်းသာသွားတာတော့လို့အကြောင်းရှာပြီးတည်တည်ချာချာအဖြေထုတ်တတ်ဖို့လိုတယ်တရားနာတဲ့ခါမှာစိတ်ချမ်းသာမှုရတယ်ဆိုရင်ဘာလို့စိတ်ချမ်းသာသွားတာတော့တရားကနော်စားရတော့ရတာလည်းမဟုတ်နားရရှူရတာလည်းမဟုတ်မြင်လည်းမြင်ရတာလည်းမဟုတ် ဘာလို့ချမ်းသာသွားတာတော့မှန်မှန်ကန်ကန်သိတဲ့အသိဉာဏ်ကိုရလို့အဲ့ဒီအသိဉာဏ်ကချမ်းသာမှုကိုဖြစ်သွားစေတာဒါကိုမြင်ရမယ်ဟုတ်လားသူခောပညာရပฏิလာဘောအသိဉာဏ်ပညာကိုရခြင်းဟာချမ်းသာတယ်လို့ဟောဣတိယပါဠိတော်မှာလည်းမြတ်စွာဘုရားဟောတရားရှိတယ်နော်ပညာရှိတဲ့ပုဂ္ဂိုလ်ဟာနော်အမှန်သိနေတဲ့အခိုက်အတန့်မှာအခုလောလောဆယ်ပြစ္ဆုတ်ပံဘဝမှာလည်းပဲချမ်းသာတယ် တက်တာတယ်ငြိမ်အေးတယ်အဝိကာတံအနုပါယတံအပရိလာဟံဆိုစကလုံးသုံးလုံးနဲ့ဟောတယ်အဝိကာတံဆင်းရဲခြင်းမရှိချမ်းသာခြင်းပဂတိနဲ့နေနိုင်တယ်အနုပါယတံပင်ပန်းခြင်းမရှိတက်တာခြင်းအပြည့်နဲ့နေနိုင်တယ်အပရိလာပူလောင်မှုမရှိအေးချမ်းမှုအပြည့်နဲ့နေနိုင်တယ်ပါရှိရင်တော့ပညာရှိနေတဲ့အခိုက်အတန့်ပညာဆိုတာဘာတော့အမှန်သိတယ် အမှန်သိတာလည်းနေပေရတော့အကျယ်ကြီးပေါ့ဒါရင်လားဆိုတော့မကဘူးတဲ့အဲ့ဒီပညာရှိတဲ့ပုဂ္ဂိုလ်တွေကကာယတပေတာပရမရဏသူကတိပါတိကင်္ခခန္ဓာကိုယ်ပျက်စီးခြင်းကြလို့တရားပြီဆိုရင်အဲ့ဒီပညာကအဲ့ဒီတတ္တဝါကိုကောင်းရာမြတ်ရာပို့ပြစ်နိုင်တဲ့အစွမ်းရှိတယ်လို့ပြောတယ်အဲ့ဒါလိုအတိအဲ့ဒီလိုပညာမျိုးကိုရဖို့အခုဘုံဘုံတို့မလုပ်နေကြတာတရားနာနေကြတာဟုတ်လား ဒါကြောင့်ဒါနကောင်းမှုပြုတာကိုအကြောင်းပြုပြီးတော့ခုသီလအကျဉ်းချုပ်လေးစောင့်တည်တယ်အခုဆက်ပြီးတော့ဘာလုပ်မလို့မြတ်စွာဘုရားရဲ့မမကန်ကန်ဟောခဲ့ပြောခဲ့တဲ့တရားစကားတွေကိုနားထောင်ရမယ်ပေါ့နော်ကြည်ရွယ်ချက်ကဘာတော့အမှန်သိပြီးတော့စိတ်နှလုံးမှာချမ်းသာခြင်းပေါ့အခုပြစ္ဆုတ်ပံမှာလည်းပဲကောင်းကျိုးရှိဖို့တန်တရားဆိုတဲ့တမလွန်မှာလည်းပဲကောင်းကျိုးရှိဖို့ပြစ္ဆုတ်ပံရောအနာဂတ်ရောအားလုံးကိုတာဝန်ယူနိုင်တဲ့ သူတော်ကောင်းတရားကိုဘုံဘုံတို့နားယူကြတယ်။တော့ဒီကနေ့ဘုံဘုံကဘာပြောဖို့စဉ်းစားထားတော့ဆိုတော့ဘုံဘုံတို့တွေသူတော်ကောင်းတရားဟာဘဝမှာအလုတ်တင်ဆုံးအလုတ်နဲ့နဲ့နဲ့နဲ့သိမြင်နားလည်ပြီးတော့နော်စိတ်ထဲကထက်ထဲဝင်ဝင်ယုံကြည်ကြပါလေခင်နဲ့တကယ်လက်တွေ့မှာသူတော်ကောင်းတရားကိုဆွဲဆွဲမြဲမြဲမလုံနိုင်ကြသေးဘူးပေါ့နော်ဒါဘုံဘုံကတော့ဒီတိုင်းပဲဒီချိန်လေးမှာပဲရှိသေးတယ် တရားနာတဲ့လူတွေတော့ပြောတတ်ဘူးနော်ဒီသူတော်ကောင်းတရားအလောက်ဟာလောကမှာအရေးကြီးဆုံးတန်ဖိုးအရှိဆုံးအလောက်တင်ဆုံးအလောက်လို့ယုံလဲယုံကြည်တယ်ကိုမိတဲ့လောက်ဉာဏ်လေးနဲ့လည်းသိပြီးတော့လက်လဲခံတယ်အတ္တယဝိယဩမထောတံရှမနောဝမတ္ထကေတက္ကာယဒိဋ္ဌိပဟာနာယတတောဘိက္ခုပရိပစီကောင်းမှာလောင်နေတဲ့မိကိုငိမ့်တယ်လို့မျိုးရင်မာရှူးနေတဲ့လှံကိုနှုတ်တယ်လို့မျိုး ယုံနံရဲ့အပေါ်မှာပုဂ္ဂိုလ်တ attva လို့ထင်နေတဲ့မှားနေတဲ့တက္ကာယဒိဋ္ဌိဆိုတဲ့အဆိုးဝါးဆုံးအမှားကိုပယ်နှုတ်ဖို့အတွက်တတိတရားလက်ကင်ထားပြီးကြိုးစားရမယ်လို့မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေကိုလည်းနားရည်ဝါထားကြပြီးသားအဲ့ဒါဘဝမှာဘယ်လို့ဟာအရေးကြီးဆုံးလဲဆိုတာအဲ့ဒီဒေသနာကအဖြေပဲပုဂ္ဂိုလ်တ attva လို့နော်ထင်မှားနေတယ်ယုံနံကိုယုံနံလို့မမြင်နိုင်မဲနဲ့ပုဂ္ဂိုလ်တ attva လို့အထင်မှားနေတယ် အဲ့ဒီပုဂ္ဂိုလ်တ attva လို့အထင်မှားလာရဲ့နောက်ဆက်တွဲအနေနဲ့ချစ်ချင်းမုန်းခြင်းဆိုတာတွေကလိုက်လာတာနော်အဲ့ဒီမှာပူလောင်မှုတွေကအဲ့ဒီမှာသွားတာဟုတ်လားအမှားတွေကလည်းအဲ့ဒီပုဂ္ဂိုလ်တ attva လို့ထင်မှားရနေစပြီးတော့မှားကြတာပဲအဲ့ဒီတက္ကရာတိအတ္တဒိဋ္ဌိဆိုတာအမှားအလုံးရဲ့အခြေခံလို့တောင်ပြောလို့ရတယ်သူ့ကိုပယ်နှုတ်နိုင်လို့ရှိရင်အပယ်ရောက်နိုင်သည့်အထိဆိုရတဲ့အမှားတွေမဖြစ်နိုင်တော့ ဒါကြောင့်မို့လို့အဲ့ဒီအမားကိုအရင်ပယ်ဖြတ်ဖို့ကဘဝမှာအရေးကြီးဆုံးလို့မြတ်စွာဘုရားအလုံးကိုတည်တဲ့ဉာဏ်နဲ့ဒါပြောခဲ့ပြီးသားအဲ့ဒါကိုမြတ်စွာဘုရားတပ္ပညုတဉာဏ်ကိုယုံကြည်သောအဖြစ်လည်းပါမိမိရဲ့အကြောင်းအကျိုးဆင်ခြင်တဲ့ဉာဏ်အစွမ်းအဖြစ်တော့လည်းပါအမျိုးမျိုးတွေးတောပြီးတော့ဘုံဘုံတို့တွေကအင်းဘဝမှာတက္ကာဒိဋ္ဌိကိုဖယ်ရှားတဲ့အလုပ်ဟာအရေးကြီးဆုံးမှလားလို့တည်လဲတည်ခဲ့မှုတဲ့တည်တည်အားလည်းဆိုတာနားလဲလေတယ်လက်လဲခံတယ်ဒါပေမဲ့တကယ်တကယ်မှာဘုံဘုံတို့တွေအဲ့ဒီသူတော်ကောင်းအလုပ်ကိုတက္ကာဒိဋ္ဌိကိုဖယ်ရှားရေးအလုပ်ကို ဆွဲဆွဲမြဲမြဲလုံနိုင်ကြပါပြီလားလို့မိကုန်းထုတ်ရင်ဘလို့ဖြေထွက်မလို့ခိုက်ရော့ရော့ပဲအပြေတွေအပြေတွေထွက်မှာပေါ့အကြောင်းပြချက်မျိုးစုံအကြောင်းပြချက်မျိုးစုံကိုယ့်ကတော့ခိုင်လုံနေတင်းနေတာနော်တော့ဘာလို့ဘုန်းတို့အဲ့ဒီသူတော်အလုပ်ကိုမလုပ်နိုင်ကြတာလို့လို့မေးရင်တလုံးနဲ့အဓိကကြတဲ့အကြောင်းတရားကိုရှာဖွေကြည့်မယ်ဆိုရင်တန်ဝေကမရှိလို့ ဟုတ်လားအာမရှိလို့ဆိုတန်ဝေကမရှိတန်ဝေကဆိုတာထိတ်လန့်တဲ့ထိတ်လန့်တိုက်တဲ့အရာရဲ့ပုံမှာထိတ်လန့်တဲ့အတိညာကိုတန်ဝေကလို့ခေါ်တာလန့်တဲ့မှာလည်းနဲ့မလန့်ဘူးကြောက်တဲ့မှာလည်းနဲ့မကြောက်ဘူးနော်မလန့်တဲ့နာကိုလန့်တာမကြောက်တဲ့နာကိုကြောက်တာကိုတန်ဝေကလို့မပြောဘူးနော်လန့်တဲ့နာကိုလန့်တာကြောက်တဲ့နာကိုကြောက်တာထိတ်တဲ့နာကိုစိတ်ထဲကထိတ်သွားတာအဲ့ဒါကိုခေါ်တော့တန်ဝေက အဲ့ဒီတန်ဝေကမရှိလို့ရှိတော်လည်းပဲနဲလို့ဆိုတော့ကပဓာနာအလုတ်ကိုဘုံဘုံတို့ကြိုးကြိုးပမ်းပမ်းရွရွချွန်ချွန်အာမထုတ်နိုင်ကြတာနေရှိရက်ရွှေအကြောင်းမျိုးမျိုးပြပြီးတော့တခါလဲဘာလုပ်နေတော့မညာမတရန်ပြောရရင်အချိန်ဖြုံးနေတာပဲဒါပဲလေအချိန်ဖြုံးနေတာပဲဟိုနေရမယ်တန်ဖိုးရှိတဲ့အနေအထားလေးတွေကိုအမြဲတမ်းစားနေတဲ့အချိန်ကကိုကသာပုံတော်ကိုရောနေနေတာတန်ဖိုးရှိတာအမြဲတမ်းရောရောရောရောရောရောရောနဲ့ကုန်းနေတာပဲ။ တတိထားကြည့်မယ်ဆိုရင်အလွန်နှမျိုးစရာကောင်းတာပဲဒါပေမဲ့အဲ့ဒါတွေကိုဘုံတော်တွေးလည်းမတွေးမိဘူးမြင်လည်းမမြင်မိဘူးကိုယ်စိတ်ကူးနဲ့ကိုယ်တခါတဲ့ကိုယ်စီမံကိန်းနဲ့ကိုယ်ကိုယ်ဇရာကွက်ထဲမှာတော့အနာကဇရာကွက်ထဲမှာဘာလုပ်မယ်ဘာလုပ်မယ်ပြည်နေရမယ်ဒါတွေသူတော်ကောင်းတို့လုပ်မယ်ဆိုတာတော့သိမ့်ပါဟုတ်တယ်မဟုတ်လားအဲ့ဒီသူတော်ကောင်းအလုပ်ကိုလုပ်ဖြစ်ဖို့အတွက်ဘုံတို့ဘာလို့တော့ဆိုရင်တန်ဝေကလိုတယ်ထိတ်လန့်မှုဟုတ်လားအဲ့ဒီတန်ဝေကလိုတယ်ဆိုရင်အဲ့ဒီတန်ဝေကကိုဘုံတို့ဘယ်နည်းနဲ့ရနိုင်မလဲ ဘုံကတရားကိုအကြောင်းအကျိုးလေးဆက်ဆက်ပြီးတော့ပြောနေတာဟုတ်လားတရားအလုပ်ဟာအရေးကြီးဆုံးတန်ဖိုးရှိဆုံးအလုပ်သင်ဆုံးလို့နားလေတယ်ဒါပေမဲ့တကယ်လက်တွေ့မှာမလုံနိုင်ကြဘူးဘာလို့မလုံနိုင်တာတုံးလို့မင်းအဖြေထုတ်လိုက်တဲ့အဓိကအကြောင်းတရားကတန်ဝေကမရှိလို့ရှိတော့လဲနဲလို့အဲ့လိုဆိုရင်တန်ဝေကကိုဘယ်နည်းနဲ့မဖို့လို့အရာယူမှာတော့မြတ်စွာဘုရားရဲ့အလိုတော်ကြောင့်တန်ဝေကရဖို့အတွက်အရာဌာန၈ခုကိုစဉ်းစားဆင်ခြင်ပေးရမယ်လို့ဟောတာရှိတယ်အဲ့ဒါဘာလို့ဆိုတော့ မိမိရဲ့အတိတ်တန်တွေဟာနော်မျောမကြည့်အစာကိုမမြင်မတော့မမြင်ရလောက်ရှည်လျားလေးအတိတ်တန်တွေဟာမွေးလိုက်သေးလိုက်ဝေးတာနဲ့သေးတာကြမှာအမျိုးမျိုးလောကဓာတ်ကိုရှင်းဆိုင်လိုက်မွေးလိုက်သေးလိုက်နဲ့ဒီလိုလာခဲ့တာတွက်ကြည့်ရင်စိတ်ပြည့်စရာကြီးဘာမှလည်းဖတ်မတင်ဘူးဟုတ်လားအဲ့ဒီတော့တော့အရေးကြီးခဲ့တာအရေးကြီးခဲ့တာအရင်ဘဝလေးကိုပြန်ကြည့်တာဆိုကြပါစို့အရင်ဘဝလူဖြစ်ခဲ့တယ်မြန်ဆိုကြပါစို့တွေးကြည့်တာပါ အဲ့ဒီဘဝမှာလည်းအမေဖေးရှိမယ်တာရီသမီးတွေရှိမယ်ဇနီးမယားဟာအကုန်လုံးကိုအတိုင်းဝိုင်းလေးနဲ့ကိုရှိခဲ့မယ်နော်အကုန်လုံးရေးကြီးခဲ့မှာပဲဟာပြားတောက်နေမှာပဲအဲ့ဒီဘဝတော့ကလည်းအခုကြတော့လည်းဘာမှကိုအမှတ်မရတော့ဘူးအကယ်၍ဇာတိတရညာရလို့အဲ့ဒီပြီးခဲ့တဲ့လူဘဝကိုအမှတ်ရခဲ့မယ်ရှုအောင်တောင်မှအဲ့ဒီတုန်းကခံစားချက်မျိုးရှိမလားပြီးခဲ့ပါပြီဘာမှကိုထပ်မတွေ့တော့ဟုတ်တယ်မဟုတ်လားထားခဲ့ပြီနော်အဲ့ဒီတုန်းကတော့တကယ်အရေးကြီးတယ်နော်အဲအခုအရေးကြီးနေရတယ်လေမကြခင်မှာ ထက်မတွက်တဲ့အနေအထားကိုရောက်တော့မှမကြခင်ဆိုတော့ပြောရတယ်နောက်ဘဝပေါ့အရင်ဘဝတော့ဟာအခုကိုဘယ်လိုသဘောထားသလဲစဉ်းစားအဲ့လိုဆိုရင်အခုဘဝဟာဝယ်နောက်ဘဝရောက်ရင်ဘယ်လိုသဘောထားမလဲဒီလိုပဲသဘောထားလိုက်ပါပဲအဲ့တော့နောက်ဘဝဆိုတာဘယ်လောက်ကြာမလို့ထင်တာတော့အဲ့ဒီမှာပြဿနာတက်နေတာပဲစိတ်ကနောက်ဘဝကိုဘုံတော့အကြာကြီးလိုသေးတယ်ထင်တယ်နောက်ဘဝခက်မသိရင်ရဲ့အနေငယ်တွင်လည်းရောက်ချင်ရောက်ထွန်နေတာပဲလေရေဘူးရအပြင်တော့ဒီနားမှာ90ဝန်းကျင်နေထိုင်နေကြတယ် 50ဝန်းကျင်ဆိုတော့အလွန်ဆုံးနေရလား15နှစ်20နော်ကံကောင်းလာမှအစိတ်15နှစ်20ဆိုတာဘယ်လောက်ကြာမလို့လွန်ခဲ့တဲ့15နှစ်ပြန်ကြည့်ဘုံဘုံယောဟန်နဲ့လာတာ14နှစ်တောင်ရှိဟိုတနေ့ရမှလို့ထင်တယ်နော်စကန်ရောက်တာ14နှစ်ရှိအဲ့တော့ဘာမှမကြာဘူးနောက်ဘဝဆိုတာအဲ့ဒီဘာမှမကြာတော့တဲ့နောက်ဘဝရောက်တာ ਨੇ အခုကိုအရေးကြီးလာပါစေဆိုတဲ့ကိစ္စတွေကဘယ်လိုဖြစ်သွားလဲတော့ဘာမှအရေးမပါတော့ဖြစ်သွားဘူးမှာပဲအဲ့လိုနီးနေဘုံဘုံတို့တွေက ကျုံလုံးဆုံလုံးအရေးကြီးပြီးတော့လည်းမေ့ကျုံလုံးဆုံလုံးအရေးကြီးပြီးတော့လည်းမေ့နေဒီလိုနဲ့လာခဲ့တာအဲ့ဒါပါတော့အတိတ်တန်တရားကိုရှင်းသားတာပြောတယ်တဝေကရခြင်းနံပါတ်1အတိတ်တန်တရားကိုရှင်းသားနံပါတ်2အနာဂတ်တန်တရားကိုရှင်းဘယ်လောက်သွားမှမသိဘူးဘဝရဲ့အကြောင်းယုံနာရဲ့အကြောင်းကိုနားမလည်နိုင်သေးသမျှဒါတွေပုံမှန်မဲမောမဲမဲမောလေးသမျှယုံနာနေရဆက်ဆက်ဆက်ဆက်ဖြစ်နေတယ်ဒါသူလန်းစင်ပဲဟုတ်လားအဲ့တော့အနာဂတ်တန်တရားနေလိုက်ရင်းလိုက်တက်လိုက်ကြားလိုက်ကြီးလိုက်သေးလိုက်အာအစဉ်ပြေလိုက်မပြေလိုက်နဲ့ပေါင်းမယ်။နောက်ဝေကရနိုင်တယ်သူ့ကိုစဉ်းစားရင် ပြီးလို့ရှိရင်ဘုန်းတို့အပေလေးပုံနဲ့ကိုယ်နဲ့ဆက်ဆက်နေတယ်လို့စဉ်းစားရတယ်ဆင်းရဲလှပါတယ်ဆိုတဲ့အပေပုံနဲ့ကိုယ်နဲ့ဆက်ဆက်နေသေးတယ်အချိန်မရွေးကိုဟာအပေပုံသားဖြစ်သွားနိုင်သေးတယ်ဒါလည်းတံခါးကရနိုင်တယ်နောက်နံပါတ်3နံပါတ်4ရအခုပြစ္ဆုတ်ပံမှာရုံးကန်လှုပ်ရှားရှားပွေးနေရတဲ့နားလို့မရတဲ့ဘဝဘေးတာတာပရိယေတနာလို့သုံးတယ်နော်စာအဲ့ဒါကိုစဉ်းစားအဲ့ဒါတံခါးကရနိုင်တယ်၄မျိုးရှိပြီနော် အတိတ်တန်တရားနာဂတန်တရားအပေလေးပုံခုလောလောဆယ်ကြိုးစားရုန်းကန်ရှာဖွေနေရတဲ့နားခွင့်မရှိတဲ့ကိစ္စတကယ်ကိုလိုအပ်ချက်ကခိုင်းတာလည်းရှိတယ်လိုအပ်ချက်ကမခိုင်းမနဲ့ရခြင်းမူဟာမလိုဘဲနဲ့လိုတယ်လို့မျက်လှည့်ပြပြီးအတင်းလှုပ်လို့ခိုင်းနေတာလည်းရှိတယ်ဘယ်ဟာကပုံများမလဲတကယ်လိုလို့လှုပ်နေရတာလည်းမလိုဘဲနဲ့လှုပ်နေဘယ်ဟာပုံများပဲထင်တယ်မလိုဘဲနဲ့လှုပ်နေရတယ်လိုတာမလိုတာခွဲသိဖို့ခွဲသိတဲ့ညာလည်းရှိဖို့မလွယ်ဘူးသိဖို့မလွယ်လာဘူးရဲ့လိုလည်းထင်နေတာကြီးပဲ ဒါဘုန်းကြီးမေးလို့လားပြောရတာစိတ်ထဲကတော့တကယ်လို့လည်းထင်လို့လုံနေတာပေါ့နော်လေးမျိုးနော်နောက်ထပ်လေးမျိုးကဘာလို့ဆိုတော့ပရိတရေအိုနာတိလေးမျိုးရှစ်မျိုးပြည့်အောင်ပြောတာနော်ဝေဖွားခဲ့ရတဲ့ကိစ္စဟိုတနေ့ကဘုံဘုံဗီဒီယိုဖိုင်လေးတစ်ခုကြည့်ရတယ်ဟာရက်ကန်ရက်ကန်နဲ့အမိပိုက်ထဲကထွက်လာတဲ့ကိစ္စအော်စိတ်ပြည့်စရာဟုတ်လားအဲ့လိုလာခဲ့တာပဲကိုလည်းအဲ့လိုလာခဲ့တာပဲတွေးကြည့်အောင်နော်တဖြည်းဖြည်းနဲ့ရင်းရုံရတဲ့အိုရတဲ့ဟောင်းရတဲ့ကိစ္စ အဲ့လိုနဲ့နာကျင်ခံခဲ့ရတဲ့ကိစ္စနာကျင်ခံခဲ့ရတဲ့ကိစ္စတော့ဘဝမှာအဆိုးဆုံးထင်တာပဲနော်ပြီးရင်ပါတော့အလုံးကိုထားခဲ့ရတော့မယ်ဆိုပြီးတော့နော်တေဂါလိအခါကာလရဲ့ဆင်းရဲပေါ့နော်ဆင်းရဲမှုတေခြင်းတရားအဲ့တော့တံဝေကဉာဏ်ကိုဖြစ်စေတတ်တဲ့အရာဌာနကြီးဘယ်လိုမျိုးတော့ရှင်မျိုးအဲ့ဒီရှင်မျိုးကိုဘုံဘုံတို့စဉ်းစားရင်တံဝေကရှိတံဝေကရတံဝေကရရင်အရေးကြီးဆုံးလုပ်ကိုလုပ်ဖြစ်မယ်လုပ်ဖြစ်ရင် ကျိုးကျေးဇူးအများကြီးရရှိဒီလိုသွားသိချင်တယ်အဲ့တော့အဲ့ဒီတံဝေကဝတ္ထု၈မျိုးထဲမှာလည်းပဲတံဝေကကိုပိုးပြီးတော့ဖြစ်စေတတ်တဲ့အဲ့ဒီ၈မျိုးထဲမှာမှပိုးပြီးတော့ထိတ်လန့်စရာကောင်းတဲ့အရာတစ်ခုကတော့ဘာဖြစ်မယ်လို့ထင်တယ်ဘုံဘုံစိတ်ထဲမှာလည်းတေခြင်းတရားဖြစ်မယ်လို့ထင်တယ်မတွေ့သေးလို့ဒါစိတ်ကူးနဲ့တွေ့ကြည့်အခုတွေ့ရင်အခုတခါတည်းလူကတယောက်ပြောင်းတယ်လို့ပြောင်းသွားမှာနော် လူတယောက်ပြောင်းတယ်လို့ပြောင်းသွားမှာနော်စီမံကိန်းတွေဆိုအကုန်ပြောင်းသွားမှာနော်အခုချိန်စစ်သွားစစ်ကြည့်လို့နင်း6လပဲခံတော့မယ်နင်းဘိုက်တဲ့ဟာကင်ဆာတဲ့ဆိုတာနဲ့စီမံကိန်းတွေပါတော့အကုန်ပြောင်းအကုန်ပြောင်းအတွေးတွေပါတော့အကုန်ပြောင်းကျွတ်တော့အဲ့ဒီကြမှာပဲပြောင်းရတော့မယ်နဲ့တူအမှန်အဲ့ဒါမတွေ့ခင်ကစားပြောင်းရမှာဟုတ်လားအဲ့တော့တေခြင်းတရားရဲ့အစွမ်းထက်ပုံကိုမြင်အောင်ပြောနေတာဟုတ်လားတေခြင်းကိုတွေ့လိုက်တာနဲ့ဘုန်းတို့ကအပြူပြာဖြစ်သွားတာပဲအဲ့တော့အဲ့ဒီလိုတကယ်မဖြစ်သေးလည်းပဲဖြစ်နိုင်ရင်ရှိတယ်ဆိုတော့ကိုယ်စိတ်ထဲမှာ အဲ့ဒီအမှန်တရားနဲ့ကိုယ်စိတ်နဲ့နီးစပ်ခွင့်ပေးလိုက်ရတာတွေ့ထိခွင့်ပေးလိုက်ရတာအဲ့ဒီမှာတန်ဝေကရနိုင်တာအဲ့ဒါဒီနေ့ဘုံကမနစ်တုံးကရေးတာလေမရဏနုတ္တိဘာဝနာဘုရားဝတ်တက်တဲ့အခါမှာဆင်ញင်ဖို့ညီညီညာညာလေးဆိုလို့ရဖို့ကကြပြလင်္ကာလေးရေးတာမှာညီညီညာညာလေးဆိုလို့ရတာ哦အဲ့တော့ဒီမရဏနုတ္တိတေခြင်းတရားနဲ့ပတ်သက်ပြီးတော့ဆင်ញင်ဖို့ကြပြလေးတွေလင်္ကာလေးတွေအဲဆရာတော်ကြီးတွေရေးထားတာတွေလည်းရှိပါတယ်အများကြီးရေးထားတာတွေလည်းရှိတယ် သို့တော့တိုးနေတာလေးတွေဆိုလို့မကောင်းတာလေးတွေကိုစိတ်တိုင်းမကြတာလေးတွေစိတ်တိုင်းမကြတာလို့တော့မဟုတ်ဘူးပေါ့လေကိုစိတ်ထဲမှာထိထိခိုက်ခိုက်ကြီးရှိတယ်လို့မထင်တာလေးတွေရှိတော့သူပါဘူးကိုကကိုရေးကြည့်မယ်အဲကိုကကိုကတော့ကောင်းလိမ့်မယ်လို့ထင်လို့ရေးတာတော့မဟုတ်ဘူးပေါ့လေဟုတ်လားဒါပေမဲ့ကိုရေးတော့ကိုစိတ်တိုင်းကြကြနော်ဒါဝတိကဗျာညာဆိုတာလည်းပဲပါရမီပါမဖြစ်တဲ့ကိစ္စအလွန်ခက်တယ်တန်ပေါက်ဆိုတာကြပြားထဲမှာအလွယ်ဆုံးအလို့အဲ့ဒီအလွယ်ဆုံးတန်ပေါက်ရေးတာပဲတရရကြီးမှာခုနှစ်ကျောင်းတော့ပန်ပြီး အချောင်းအချောင်း40ရေးတာကိုတပတ်လောက်ရေးရတယ်ပြည့်ရကို9ချောင်းတောင်ပြီးဘူးအဲ့ဒါကိုအုံနောက်ကိုလိမ့်ပိန်နေအောင်ညှင့်ရတယ်အကာယံလေးတွေရှာရေးလိုက်စာရွက်တွေကိုပေးပွားနေဒီဟာလေးဖြစ်လာဖို့အရန်ကြိုးစားအထောက်ရတယ်ဒါကိုကောင်းထဲမှာဘလို့အကြောင်းအရာရေးမယ်ဆိုတဲ့အကြောင်းအရာအတိတ်ပဲကုံချမ်းအပြည့်ရှိပြီလားဒီကာယံလေးရှာရတဲ့ကိစ္စပေါ့နော်ဆိုကြပါစို့လူဘုံဌာနရောက်လာကြများလာတတ်တော်ကာယံရှာရတယ်လူဘုံဌာန ရောက်လာချက်များလှတတဝအဲနာချက်လှအတိပ္ပယ်လည်းမိရမယ်ဆိုလို့ရတယ်ကောင်းရမယ်တန်ဒီကြပြာစီကနဲ့လည်းညီရမယ်အဲ့တော့ကိုကဒီဘက်မှာပါရမီပါတဲ့လူမှမဟုတ်ပဲနော်ကြပြာရေးဖို့ဆိုတော့လိုတဲ့ကိစ္စမှာမဟုတ်ဒါတော့သူပါရမီပါတဲ့လူတွေကလုပ်တတ်တာလေဒါပေမဲ့လို့လုံးဝမှာအကင်အလွယ်ဆုံးလေးကြိုးစားပြီးတော့ရေးဦးမှာဆိုရင်ရေးတာအပုတ်လေးတွေရှိအဲ့ဒီအပုတ်လေးတွေကိုခုပြောချင်တယ် ဘာအတွက်ရည်ရွယ်ပြောနေတာတော့တန်ဝေကညာရဖို့ဆိုတဲ့အဓိကရည်ရွယ်ချက်ပေါ့ပြီးရင်ဒါအမွေးလေးရှင်လက်ဆောင်ဟုတ်လားအဲဒီဒီဒီအပုံလေးတွေကိုဘုရားရှင်ကိုယ်တိုင်ဆိုဘာမှနားမလည်ဘူးရှင်အဲ့ဒါဘုံနည်းနည်းရှင်းပြမယ်အချင်းရတော့နည်းနည်းနည်းကစွန်းသားနောက်ကြရင်ကြောက်စွန်းတော့ပြောရမယ်နော်ပြောလက်စားနော်ပထမနံပါတ်1စပါရေးတောင်းဆိုလူပုံဒါနရောက်လာကြညာလာတတ်တော်ပါ နော်အကြောင်းအားလျော်ဆိုတာလူဖြစ်ထိုက်တဲ့ကံရှိတဲ့တတ္တဝါလေးတွေလူဖြစ်ဖြစ်လာကြတယ်နော်အခုဒီကဘာချူပေါ်မှာလူရင်တန်ပေါင်း9000ကျော်လောက်ရှိပြောကြတယ်ဟုတ်လားဘလောက်များလူတွေအကြောင်းအားလျော်ဆိုတာရောက်လာကြတာမချွတ်ဆွတူနေတဲ့လူတွေတယောက်မှရှိမှမတင်ဘူးနော်ကဲဘလောက်အားအောင်စရာကောင်းတော့ဒီလောက်ရှိတဲ့အများတော့ပုံလည်းမတူစိတ်လည်းမတူဘာမှမတူမတူတာတွေရှိစုဟုတ်လားလူဘုံဌာနရောက်လာကြများလာတတ်တော်ပါ မြင့်ရှိကာလမတိကြဇီဝအနိစ္စအကြာကြီးနေကြမှာမဟုတ်ဘူးဒီရှင်သန်မှုဆိုတဲ့အသက်ကအနိစ္စနယ်ထဲမှာအကျုံးဝင်တဲ့အတွက်ကြောင့်ပျက်စီးမဲ့တရားလို့စပြောနေတာဒုဗုဒ္ဓနာရောက်လာကြများလားတတ္တဝါမြင့်ရှိကာလမတိကြဇီဝအနိစ္စအကြောင်းကုံကပြတ်သုံးရလောကတဘာဝနော်တတ္တဝါတွေသိတယ်ဆိုတာအကြောင်းကုံသွားတာပဲလေအဲ့တော့အဲ့ဒီအကြောင်းတရားကဘာတော့ကံစေဥတုအာရအထူးသဖြင့်တော့ကံအကြောင်းတရားပေါ့ ကံအကြောင်းကုန်တဲ့အချိန်ဘုန်းဘုန်းတို့ရက်ကြရမှာအဲ့ဒီအကြောင်းကဘယ်ချိန်ကုန်မှလဲဘလောက်ပါလာတာလဲအ ਨੇ အများအကြီးအသေးဘုန်းဘုန်းတို့သိနိုင်လားမသိနိုင်မနေ့ပြန်ကုန်ရင်မနေ့ပြန်သိရမှာဟုတ်လားအကြောင်းကုန်လို့သိတာလို့ဘုန်းဘုန်းကဒီမှာပြောတာနော်အပေါ်ရန်နေပြောမယ်ဆိုရင်တော့ဟာကင်ဆာဖြစ်လို့သေတယ်ကိုဗစ်ဖြစ်လို့သေတယ်ဘာဖြစ်လို့သေတယ်ညာဖြစ်လို့သေတယ်မဆုံးနိုင်အောင်အဖြေတွေကထွက်မှာဒါဒီတလုံးနဲ့အမှန်တိုင်းလူပြောရမယ်လူတွေသေတာမလို့သေရတော့အကြောင်းကုန်သွားလို့ရက်သွားတာဒါပဲ ဟုတ်လားကာလင်းစင်တို့တာစီကုံတာနဲ့ရက်ပဲမင်းမင်းအင်ဂျင်ဘာပဲနိုင်ငံထုတ်ထုတ်ဟုတ်လားစီကုံတာနဲ့ဘာလုပ်မှာတော့ရက်ရမယ်နော်အကြောင်းကုံကပြတ်သုံးရလောကတဘာဝဒါလောကကြီးရဲ့တဘာဝတရားပါတဲ့ဖြစ်တဘာဝဆိုဖြစ်ဟုတ်ဖြစ်စဉ်လေးပေါ့နေရာမှာသဘောမျိုးကိုရည်ညွှန်းတာပါဟုတ်လားလူပုံဌာနရောက်လာကြများလာတတ္တဝါမျက်ရှိကာလမတိကြဇီဝအနိစ္စအကြောင်းကုံကပြတ်သုံးရပြတ်သုံးဆိုတော့သုံးကိုဒီမှာဘယ်လိုရေးထားလဲ တဟိုညလေးတက်သုံးသုံညရည်ရွယ်တာသုံညဆိုတာအကုန်လုံးကောင်းတာတွေစိတ်သုံးသွားတာဘာမှမရှိတော့တာကိုပြောတာပြက်သွားပြီဆိုတော့ဘာမှမကြံတော့ဘူးနော်အကြောင်းကုံကပြက်သုံးရလောကတဘာဝနေခြင်းတော်လဲနေရပဲတည်မြဲတယ်မတာတတော်တိုင်းတတော်တိုင်းဟာဘဝတဏှာလေးနဲ့လူဖြစ်လာကြတာဘဝကိုမမုန်းမှုအပြည့်ရှိအေးဘယ်သူမှမသေးခြင်းဘူးနော်ရေတွေကလိုလိုကြားဖို့တယ်မဟုတ်လား နော်မိဘုံကြီးထွန်းပြီးတော့သွားရညနော်ဘယ်သွားမလို့လုံးဆိုတေချင်လုံးလို့ကြိုးစားချတေမလို့ဘယ်သွားတေမတင်းချင်ကုန်းသွားတေမယ်သူများမြို့ကတက်တာဒါနဲ့မိဘုံကြီးကမလုပ်တော့ဆိုတော့မွေးကြိုက်မှဆိုလို့တေချင်တဲ့လူတော့မွေးကြိုက်ခံမှတော့ကြောက်သေးတာနော်ဟုတ်လားနေခြင်းတော့လဲနေရပဲတေမြဲတမတာလေးချောင်းရှိပါနော်လူပုံဌာနရောက်လာကြမြလာတတ်တော်ပါမြင့်ရှိကာလမတိကြဇီဝအနေစာအကြောင်းပုံကပြတ်သုံးရလောကတဘာပါ နေခြင်းတော်လဲနေရပဲသိမြဲတယ်မလားရတနာမရှိတအိအိစီးသည့်မြစ်ပံမှာဟောဒါကြတော့ဘုရားဟောဒေသနာလေးတွေနဲ့ဘုန်းတို့ဥမာလေးတွေပေးစာပေးတာနော်လူတယောက်ရဲ့အသက်နော်ရှင်သန်နေရတဲ့အနေအထားမြစ်တစင်းစီးရှင်းနေတယ်လို့ပဲလို့ဘုရားဟောတယ်ဟုတ်လားနော်မြစ်မှာရိုးရိုးမြစ်မဟုတ်ဘူးနဒီပပ္ပတိယနော်တောင်ချမြစ်လို့တောင်ဘုရားဟောတယ်တောင်ချမြစ်ဆိုတာမြစ်ချင်းကလေးအမြင့်ရနေလာဆိုအရှိန်အဟုန်နဲ့သွားတာလမ်းမှာဘာရှိရှိတို့တိုက်ပြီးတော့အကုန်လုံးသေဆောင်ပြီးတော့သွားတာကြမ်းတယ်နော် လူ့ဘဝရဲ့ရှင်သန်မှုကလည်းဒီတောင်ချမ်းမြေစီစဉ်နေဆိုတော့ခက်ချမ်းချမ်းသွားတာပဲလောကဓာတ်မျိုးမျိုးရင်ဆိုင်တိုးတိုက်ပြီးတော့တခါလဲမနာဘူးတစ်စက္ကန့်တော့မနာဘူးနေ့လည်းမနာဘူးညလည်းမနာဘူးဟုတ်လားဒီမှာတော့ဘုံဘုံကမတိတာလို့တအိအိဆိုတဲ့အသုံးလေးကိုသုံးလိုက်တယ်အေယာရီမြေကြီးသွားကြည့်ရင်လှုပ်လို့လှုပ်မှတောင်မသိဘူးနားသွားကြည့်မှအော်စီးနေတယ်ဟုတ်လားဒါတိရက်တော့ရက်သလားညဘုံတို့ကလည်းတအိအိနဲ့သွားတအိအိနဲ့သွားတဲ့ရှုတော့မှကြည့်ရင်လည်းတအိအိပေါ့နော်ခက်ကြမ်းကြမ်းသွားတဲ့ရှုတော့မှကြည့်ရင်လည်းခက်ကြမ်းကြမ်းပဲပေါ့တချို့ကြလည်းကြမ်းတယ် ယောဂဝေဒနာရပြီးတော့လွန်ခဲ့တဲ့တစ်လလောက်ကမှမြင်ထားအခုတွေ့တော့မှတ်မိတော့တော်တော်ကိုကျန်းတာပဲသူ့ရဲ့တေခြင်းကိုသွားတဲ့ခရီးကပုံပြက်ပန်းပြက်ကိုဖြစ်သွားတယ်နော်ယနာမရှိတဲ့အေးအေးစီးတိမြစ်ပံပါအသေးစခန်းမနာတန်ရှောက်လန်းကြတယ်လားနော်အသေးစခန်းမနာတန်ရှောက်လန်းကြတယ်လားနော်အသေးစခန်းကိုရောက်ဖို့အတွက်မနာတန်မလုပ်နေကြရတော့ရှောက်နေကြရတယ်မြေတစင်းနဲ့ဥမာပေးတာယနာမရှိတဲ့အေးအေးစီးတိမြစ်ပံပါ အသေးစကမနာရန်ရှောင်းလန်းကြတယ်လားဝေလာနီလာမကွဲပြားခွဲခြားမသိပါမြေတစင်းရဲ့အဆုံးစုံခရီးကပင်လေပေါ့နော်ဘုဖုံတို့ရဲ့အဆုံးစုံခရီးကတော့သင်ကြိုက်တယ်အဲ့ဒီခရီးကနီသလားဝေသလားဘုဖုံတို့ကိုယ်ကိုယ်ပြပြဘယ်သူမှမသိနိုင်ဘူးတချို့ကနောက်ရက်အနေငယ်ရောက်မယ်တချို့ကနောက်လအနေငယ်ရောက်မယ်တချို့ကနောက်နှစ်အနေငယ်ရောက်မယ်တချို့ကနောက်နှစ်တော်တော်များများမှရောက်မယ်တချို့ကမနေ့ဖြန်ရောက်မလို့ရှိရနော်တချို့နောက်တနားကြီးရောက်မဲ့လူတွေတောင်ဒီကဘာမှာဘယ်လောက်များမလို့ နောက်တစ်ဆက်ကမှတိမ်မဲ့လူတွေဘယ်လောက်များမလို့ကဘာနဲ့ချီပြီးတော့ကြည်လိုက်ဟုတ်လားဝေလာနီလာမကွဲပြားခွဲခြားမသိပါဆိုအဲ့ဒါပြောတာငါရဲ့ခရီးကအဆုံးဆုံးခရီးကနီနီလာဝေဝေလာမသိနိုင်ဘူးတဲ့ငယ်ငယ်ကြီးကြီးဒီခရီးဝေးနီးတိတ်မကွာအင်းဒါလေးတော့ရှင်းပြရတယ်နော်နေတဲ့ငယ်ငယ်ကြီးကြီးဟိုအသက်ရှိတဲ့လူဆိုတော့သူခီးလေးကခက်ဝေးဝေးလေးပေါ့နော်ငယ်ငယ်နဲ့သေးတဲ့လူကျတော့ခီးကနည်းနည်းနီးတယ်ပေါ့ဟုတ်လား ဒါမဲ့ဝေးတယ်ပဲပြောပြောနီးတယ်ပဲပြောပြောတန်တရားအတွန်းနဲ့ရှိပြီးတော့ရှင်းပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်ဆိုကြပါစို့အသက်50သေးတဲ့လူနဲ့အသက်80သေးတဲ့လူဘယ်လောက်ပါလဲ20 20ဆိုတာတကယ်တမ်းဘာမှမပြောပါတော့ပါဘူးလို့ပြောချင်တာဟုတ်လားနီးနီးဝေးဝေးနော်တေပြီပြီရှောင်းပြမလွတ်ပါအဲသူရှိရကြီးတာပါငယ်ငယ်ကြီးကြီးဒီခကြီးဝေးနေသိမ့်မကွာအဝေးအနီးဝေးသိမ့်မကွာဘူးနီးနီးဝေးဝေးတေပြီပြီရှောင်းပြမလွတ်ပါ နော်နီးတယ်ပဲပြောပြောဝေးတယ်ပဲပြောပြောကိုင်းဘလို့လူပဲဖြစ်ဖြစ်တစ်ချိန်ကြာတော့သေရမှာဖြစ်တဲ့အတွက်ကြောင့်ရှောင်လို့တော့မလွတ်နိုင်ဘူးလို့ဒါပြန်ချုပ်လိုက်တာပေါ့နော်ပြီးတော့ဗါဥမာတစ်ခုဆက်ပေးလိုက်နွားတတမတက်မြည်နွားဆွဲသွားဥပ္ပံပါနော်တေယောဌာနညင်းမရသွားကြခြင်းနိုင်တာနော်ဘုန်းတော်မြတ်စွာဘုရားဟောတဲ့ဥမာတစ်ခုပဲဒါကနော်နွားတကောင်နော်တိုက်ရပို့မယ်ဆိုတော့နွားတက်တယ်လို့ကနော်ဝယ်ပြီးတော့ဆွဲသွားတယ်ခြေလန်းတိုင်းခြေလန်းတိုင်းဟာသူ့အတွက်ဘာနဲ့နေတော့ သိခြင်းနဲ့နေတယ်ခြေလမ်းတိုင်းဟာသိခြင်းနဲ့နေတယ်အဲ့လိုပဲဘုန်းတို့ရဲ့ဘဝလည်းပဲအချိန်တိုင်းအချိန်တိုင်းဗာနဲ့နေတော့သိခြင်းနဲ့နေတယ်ဒီအသက်ခံဖို့အတွက်အဝယ်ခံရတဲ့နွားဟာတချို့နွားတွေဆိုရင်သိတယ်မျက်ရည်တောင်ကြကြသူ့ကိုတတ်တော့မှာဆိုတာသိတယ်ဒါပေမဲ့ तू မလိုက်ချင်ဘူးလို့ तू ညင်းလို့ရတယ်လားမရဘူးအဲ့ဒီနွားဟာညင်းလို့မရတယ်လို့ပဲဘုဖုံတို့ကလည်းပဲတေးရဖို့တရွေပြီးတရွေသွားနေတယ်ဆိုတာသိတယ်ညံရှိတဲ့အတွက်ကြောင့် မေအားကြီးနေလို့သာကြောက်အောင်မှမသိတာဟုတ်တယ်မို့လားနွားအဆွဲခံရတယ်လို့ပဲဆွဲနေတာပဲတဘာဝတရားဆွဲနေတာပဲဟုတ်တယ်မို့လားအဲ့လိုဆွဲနေမှတိရတန်းတယ်ဘုံတို့တို့တွေညင်းလို့ရမလားမရဘူးခဏလောက်လေးစိုက်မအောင်လို့အချိန်ဆွဲလို့ရလားမရဘူးဒါပြောတာနော်နွားတတမတက်မြင်နွားဆွဲသွားဥပမာတေဝဌာနညင်းမရပွားကြခြင်းလိုက်လားညင်းလို့မရဘူးသွားမှန်တိတိမတိတိရောက်မြင်မြင်မကြအင်းဒါလေးလည်းကောင်းတယ် တချို့ကကြွားနေတယ်လို့တတိလေးရှိတော့သိတယ်အင်းငါတဖြည်းဖြည်းနဲ့နေနေပြီလို့သိတယ်တချို့ကြတော့လည်းမေးအားကြီးနေလို့မသိဘူးတချို့ကြတော့လည်းမိုက်အားကြီးနေလို့အိုးတောင်မသိဟုတ်လားတိတိမတိတိဒီခန္ဓာကသူ့လို့သူ့လို့နေတယ်ဘာလို့နေလို့သွားနေတယ်အဲ့လိုသွားနေတဲ့အတွက်ကြောင့်တိတ်မကြခင်မှာပဲအလုံးဟာစိုက်စိုက်မြိုင်မြိုင်ရောက်သွားကြမှာပါလို့ပြောတာပါမန်တိတိမတိတိရောက်မြင်မြင်မကြတို့သူငါစုခုထက်ခုတေမှုနီး၍လားဒါလေးတော့နည်းနည်းရှင်းပြတယ် ခုထက်ခုဆိုတဲ့စကားလေးကိုမျက်စိလေးမှာဆိုတေခြင်းတရားနဲ့ဘုံဘုံတို့နီးနီးသွားပါဘူးเนาะအထီးဆုံးစကားလုံးနဲ့ဘုံဘုံသုံးလိုက်တာเนาะအခုထက်အခုကပုံနေတယ်အရင်အခုထက်နောက်အခုကပုံပြီးတော့နီးသွားတယ်တစ်စက္ကန့်ရဲ့အပုံတရားပုံရင်တစ်ပုံလောက်နီးသွားတယ်နှစ်ပုံလောက်နီးသွားတယ်ပြောလို့မရဘူးလားရတယ်เนาะဒုသူငါစုခုထက်ခုတေမှုနီး၍လားဒါကဥမာတစ်ခုပြီးသွားတယ်မြင့်တဲ့ဥမာပေးတယ် နားကရုံမဆွဲကြတဲ့နွားနဲ့ဥမာပေးတယ်နှစ်ခုရှိပါပြီနော်တပ်ပါပြောတော့မြေအိုးဟူကလှမလှကွဲကြရသေးလားနော်ဥရိန်နဲ့လှုပ်ထားတဲ့အိုးကြီးကြီးငယ်ငယ်နော်လှလှမလှလှနော်ကြက်ကြက်စိမ့်စိမ့်အကုန်လုံးဟာပြီးတော့ဖြစ်တော့ဝဲသွားယထာပိကုမကာလတကတမတ္ထိကပါစတပ်ပိပေရဏပိယန္တဧဝံမစ္ဆန္တဇီဝိတံနော်ဒါမျိုးဆိုဘုရားဟောတဲ့တန်လာတုတ်တံမာလာတဲ့စကားကိုအခြေခံရေးထားမြေအိုးဟူကလှမလှကွဲကြရသေးလား ဘယ်မျှကြာရှိသုံးရမည်အတီမသိပါဒီဦးလေးတစ်လုံးဘလောက်ကြာသုံးရမလဲလို့ဘယ်သူမှနော်အတီတကျမပြောနိုင်ဘူးတိတိကျကျမသိနိုင်ဘူးတဲ့အကြောင်းအားလျော်စွာကွဲမှာထိမိခိုင်မိတာကွဲမှာဟုတ်လားပျက်စီးလွယ်လှလူဘဝတူးဆွအိုးပမာအဲ့လိုပဲဘုကွန်းတို့ရရှိထားတဲ့ဘဝဟာအလွန်မှပျက်စီးလွယ်တဲ့အတွက်ကြောင့်အိုးတစ်လုံးနဲ့တူတယ်ကုံဘူးပမာကာယမိမံဝိဒိတ်တော်ဒီဒေသနာရှိတယ်နော်ခန္ဓာကိုယ်ကြီးကို နော်ဝက်ပြက်လွယ်တဲ့အိုးတစ်လုံးနဲ့တူတယ်လို့အဲ့ဒီလိုမျိုးနားလည်ရတယ်လို့ဘုရားဟောတာအဲ့တော့အဲ့ဘုန်းကြီးကိုပိတ်ထားတယ်ပါပါပိတ်ထားတယ်အဲ့ဒီကမြည်နေရလားရေအိုးဟူကလှမလှကွက်ကြရတဲ့တာဘယ်မြကြာရှိသုံးရမြင်အတိမတိပါပျက်စီးလွယ်လှလူဘဝတူဆွအိုးပါမှာတယောက်သွားပြီနော်လူဘဝပျက်စီးလွယ်တဲ့တို့ကြောင့်အိုးတလုံးနဲ့တူဘယ်မြကြာရှိ နေရမြင်အတိမတိပါ ဘယ်လောက်ကြာရနေရမယ်ဆိုတော့ဘုံတို့မသိနိုင်ဘူးလို့ဒါပြောတယ်အကြောင်းမျိုးမျိုးရင်ဆိုင်တို့တေရိုးတယ်မလားဒါလေးတွေကျွန်တော်စဉ်းစားတတ်ဖို့လိုတယ်နော်အကြောင်းအမျိုးမျိုးရင်ဆိုင်တို့တေရိုးတယ်မလားအကြောင်းတွေကအမျိုးမျိုးလောက်ခဲ့တာကိုအတိတ်ကမှားခဲ့တာရှိမယ်ပြစ္ဆုတ်ပါမှာမှားတာရှိမယ်အဲ့ဒီအမှားတွေရဲ့နော်အကျိုးရလက်ကိုဘုန်းတော်ကအခြေမရွေးရင်ဆိုင်ရနိုင်တယ်အဲ့လိုအကြောင်းမျိုးမျိုးနဲ့တိုက်ဆိုင်လာပြီဆိုတဲ့အချိန်မှာဘုန်းတော်ရဲ့ရှင်သန်မှုဟာပြတ်သွားတယ်ဒါပြောတာ ကြောင်မျိုးမျိုးရှင်ဆိုင်တို့တေရိုးတယ်ပဲလားအဲနောက်တော့ဥမာတစ်ခုပြောင်းမယ်တစ်တီးဟူကကြွေးကကြမြေခရသည်နုရင်မရွေကြွေးသည်ပဲမနှေးရောက်တတ်စွာဖလာနာမိဝပက္ကနပါတောပတနာတော်ပဲဧဝံဇာတနာမေဆိုင်နိစ္စမရဏတော်ပဲဒါမျိုးဆိုပါဗျာဟောတဲ့တန်လာတုတေတနာစကားနော်တစ်တီးတွေနဲ့ဥမာပေးကြီးငယ်မရွေတေတီပဲမနှေးရောက်တတ်စွာ ထုတူဘဝတေချိန်ကြတေကြရသေးလားကြီးငယ်မရွေးတေသေးပဲမနှေးရောက်တတ်စွာနော်နေတယ်ကြီးတယ်လို့မဟုတ်ဘူးအကြောင်းကုန်တဲ့အချိန်ပြည့်ရတာပဲအဲအဲ့ဒါကိုဘုံတို့စဉ်းစားပြီးတော့ဘလို့တွေးရမလို့အရွယ်ငယ်လက်မသေးတတ်ထင်မှတ်မနေရဒါကတော့ဘုံတို့အရွယ်အငယ်ပိုင်းအလက်ပိုင်းတွေအတွက်အဓိကစဉ်းစားတဲ့စကားတစ်ခုပေါ့နော်အရွယ်ငယ်လက်မသေးတတ်ထင်မှတ်မနေရထင်တော့ထင်နေတာပဲနော်မသေးသေးဘူးလို့ပဲခိုင်ခိုင်မာမာတွက်တာလား သေတော့သေမှာပေါ့ဒါပေမဲ့အခုမဟုတ်သေးဘူးလို့ခိုင်ခိုင်မာမာမလုပ်တာတော့တွက်တာလားနော်အရွယ်ငယ်လက်မသေးတတ်ထင်မှတ်မနေရမရှောင်ညနေသေးချင်းစိတ်သေးလေးအာမနာသေးချင်းကြပြီရှင်တော့အာနာတဲ့သဘောမရှိပါဘူးတဲ့ဘသူဘာလဘသူအထောက်ထားမငဲ့ညာဒါတော့ဘာကြီးပဲဒီလိုကတော့တထေပဲဟာသူကတော့တတ်နိုင်လာပဲဒါမှမဟုတ်သူကတော့လူငယ်လေးပဲအခုမှဘဝတဲ့ဝင်လာကြတာရှိသေးတယ်သူတော့တတ်လို့မတော်ဘူးလို့အာနာတဲ့သဘောငဲ့ညာတဲ့သဘောထောက်ထားတဲ့သဘောမရှိဘူးဒါပြောတယ်နော် အရွယ်ငယ်လက်မတည်တဲ့ထင်မှတ်မနေရမရှောင်ရနေသေးချင်းစီအသေးလေးအာမနာဘသူပါလားဘသူအားထောက်ထားမငဲ့ညာနော်ဒီသဘောလေးဒါကဘုန်းတို့ဥမာတစ်ခုပြီးသွားနောက်ဆက်ပြီးတော့ဘုန်းတို့တွေးမိတာလေးတွေရေးအကြောင်းစုံလှလူဘဝဘာမှမရှိရဒါလေးတော့ဘုန်းဘုရားသဘောကျတယ်ဒီအယူဆလေးဘဝဘာမှမသေးကြမရှိရဘာဖြစ်လို့ဆိုအကြောင်းတရားတွေဘုန်းဘုန်းတို့ကစုံတကားစေးနေအောင်လုပ်ခဲ့တာ အာမမှန်တယ်ဘုန်းတို့ရဲ့ဘဝနောက်ကြောင့်ဖရာတောင်ဘုံဟောနိုင်မှာမဟုတ်ဟုတ်တယ်မို့လားအကြောင်းစုံလားလူဘဝဘာမှမရှိရဒါမှကိုစိတ်ထဲမှာတော့အကုန်လုံးကနော်တေချာပေါက်တေကြီးတွတ်ထတာများပါတယ်ဟုတ်လားတကယ်အမှန်တရားကတော့မရှိရဘူးဘာလို့မရှိရတော့အကြောင်းတွေစွန့်အောင်လုပ်ခဲ့တယ်ဘယ်အကြောင်းတရားဘယ်ချင်းလာပြီးတော့ဂျာပေါက်အကျိုးပေးမယ်ဆိုတော့ဘုန်းတို့မသိနိုင်ဘူးဒါပြောတာနော်အကြောင်းစုံလားလူဘဝဘာမှမရှိရ ကြုံနိုင်သည့်ဘေးဆုံးအောင်တွေးနေရေးမသေးကြနော်ဖြစ်နိုင်တာတွေမြန်တွေးကြည့်မယ်ဆိုရင်တော့နော်နေရမယ့်အနေအထားလေးဟာတော်တော်ကိုမသေးကြတာပဲဆိုတာလေပို့ပြီးတော့ထင်ရှားစေနော်အသက်ရှူရင်းနဲ့လည်းပဲအုံးတို့အခက်မသိရင်သွားတာပဲနော်ရေတောင်ရင်းနဲ့လည်းပဲရေတောင်ရေဝင်လမ်းကြောင်းတွဲပြီးတော့ချို့ချမ်းချမ်းပန်းပန်းသွားတဲ့လူလည်းသွားတာပဲနော်အစာစားရင်းနဲ့နှင့်ပြီးတော့နှင်းပြီးတော့သေးတဲ့လူလည်းသေးတာပဲအမျိုးမျိုးပေါ်လေသွားရင်းလာရင်ပြောရင်းဆိုရင်းနဲ့လည်းပဲ မျိုးမျိုးသောအကြောင်းတရားတွေကြောင့်ရုပ်တရက်မဖြစ်သွားနိုင်တော့ပျက်စီးသွားနိုင်တယ်ဒါကိုပြောတာနော်ကြုံနိုင်သည်ပြီးစုံအောင်တွေ့နေရင်မသေးကြနေတုံးခဏအသုံးချမရှုံးရသေးလားဒါကြောင့်နေနေရာတုံးလေးမှာအရှုံးမြက်ကလေးတွတ်တက်ဖို့ဒါလေးကိုဒါတတိပေးတဲ့သဘောပေါ့နေတုံးခဏအသုံးချအသုံးမချရတာဖြစ်မှာတော့ရှုံးမှာလို့ပြောတာဘယ်လိုနေရေးမနေရေးကြံတွေးအဖြေရှာငါဘယ်လိုနေသင့်တယ်ဘယ်လိုမနေသင့်ဘူး ဘာလှုပ်တင်တယ်မလှုပ်တင်ဘူးဖြေရှာတဲ့ဘဝကိုခပ်ပေါ့ပေါ့မသွားတင်ဘူးလို့ပြောတာတေမီမတိမောဟပိမှားပိအဖြာဖြာနော်တေခြင်းတရားမေ့နေလို့ရှင်ဘုန်းတို့အမားတွေအများကြီးဆက်နိုင်နေလို့ပြောတာနော်ဘလို့တွေမှားမလို့မန္တဝင်းဝင်းညင်းခုန်ခြင်းထံပြင်းအာဃာတာမာနတွေကြီးနိုင်တာလေတေခြင်းကိုမေ့လို့ဟုတ်လားတေလူလို့သိရင်မာနေစရာနေရသူနေစရာနေရမရှိပါဘူးတကယ်တမ်းကနော်မာနကြီးနေစရာနေရရနေတာဆိုတာ ကိုကိုတည်ဘူးလို့မတည်ဟုတ်လားမန်တဝင်းဝင်းအဲ့ဒါတော့ညင်းခုန်ခြင်းသူကြပိုးဆိုးသွားနော်ပြီးတော့ဗါတယ်ထံပြင်းအာဃာတနော်မခွန့်လွတ်ခွန့်မလွတ်နိုင်တိမခံနိုင်အာဃာတအမုန်းနေတယ်နော်ဘဝကိုပူပူလောင်လောင်ဖြတ်တန်းကြဒါပါတော့တေလူဆိုတာကိုမေ့နေလို့သူတို့ဟာအကျိုးမဲ့အချီးနှီးဘဝကိုအကျိုးမဲ့ကုံဆုံးစေတဲ့သဘောပေါ့ဟုတ်လားမတဝင်းဝင်းချင်းခုန်ချင်းထံပြင်းအာဃာတ မဟုတ်လဲအော်ဟုတ်လဲအော်ချင်းပြောကြက်ပါမှာနော်တရားပြောကောင်းလို့ရှိသေးတယ်။နာကြီးကထိုးနေပြီဟုတ်လား။ဒါလေး9မိနစ်လောက်တော့ပြောလိုက်နော်။နော်မဟုတ်လဲအော်ဟုတ်လဲအော်ချင်းပြောကြက်ပါမှာနော်။ဟောကားနဲ့ပါနဲ့တဲသွားချင်းလေးရဲ့ကြက်တွေမြင်မှုပါလေ။နောက်မိနစ်ပိုင်းနာရီပိုင်းဆိုအကုန်လုံးခေါင်းပြက်မဲ့အကောင်လေးရှိပဲ။ဒါပေမဲ့သူတို့အဲ့ဒါသိလား။မသိဘူး။မသိတော့တွန်လက်ကောင်တွန်ခွတ်တဲ့ကောင်ခွတ်ဟာသူကနော်ကြံကြံထန်ထန် လုံနေတဲ့ကောင်လုံတယ်လို့နူးနူးညံ့ညံ့လုံနေတဲ့ကောင်လည်းအဲ့ဒီမှာရှိရနော်အစုံပဲချင်းထဲမှာအဲတော့အတန်လေးတော့မျိုးစုံထွက်နေတာပဲကြက်ချင်းသားသွားကြည့်အတန်မျိုးစုံထွက်တယ်နော်အဲ့ဒီအတန်လေးကဘာလို့ကျင်းတဲ့လို့ထွက်တဲ့အတန်ရှိမယ်မကျင်းတဲ့လို့ထွက်တဲ့အတန်ရှိမယ်လူလောကကြီးရဲ့ကြက်ချင်းကြီးတလုံးနဲ့ဘာမှမထူဘူးဟုတ်လားကျင်းတဲ့လို့ထွက်နေတဲ့အတန်လေးရှိတယ်မကျင်းတဲ့လို့ထွက်နေတဲ့အတန်လေးရှိတယ်ကျင်းတဲ့လို့ပဲထွက်ထွက်မကျင်းတဲ့လို့ပဲထွက်ထွက်နိုင်ပိုင်းနေရင်ဒီကြက်ကအကုန်ကောင်းပြန်မှာဟုတ်လားအဲ့ဒါလိုပဲလူတွေကလည်းအချင်းကြရင်အကုန်လုံးပျောက်ပြက်သွားကြမှာပဲဒါကိုပြောတာ အဲ့မဟုတ်လဲ or ဟုတ်လဲ or ဆိုတာတချို့ကျတော့လည်းပဲအဲကိုယ့်ရဲ့ဒီတွေးထင်မှုလေးတွေကိုသဘာဝကြတယ်ထင်ပြီးတော့ပြောနေကြတယ်တချို့ကျတော့လည်းသဘာဝမကြဘဲနဲ့လည်းပဲအဲပြောနေကြတယ်ဟုတ်လားမဟုတ်လဲ or ဟုတ်လဲ or ဆိုတာအဲစိတ်ထဲမှာအရေးကြီးလဲပြောအရေးမကြီးလဲအရေးမကြီးပဲနဲ့အဲတို့ကအရေးကြီးမှပြောတာပါလို့ပြောတော့တယ်ပဲအရေးမကြီးဘူးဆိုတော့ပြောမပြောပဲနေသလားအရေးမကြီးတာတွေကပိုးတောင်ပြောသေးတယ်ဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော် အရေးကြီးတာမှပြောနေတာမဟုတ်ဘူးအရေးမကြီးတဲ့စကားတွေပို့တောင်မှအခြေယူပြီးတော့ပြောနေသေးတယ်အဲ့ဒါကိုပြောတာမဟုတ်လဲဩဟုတ်လဲဩချင်းပြောချက်ပါပါမင်းကဘာပြောပြောတဲ့နောက်ဆုံးတော့ဘလို့ပြောထားတာသေပြီဆိုကပြီးကြရတုံညအနတ္တသေပြီဆိုတော့ပြီးပြီသွားနံပါတ်1ကပြန်စနော်သေပြီဆိုကပြီးကြရတုံညအနတ္တနေဖို့ကံကုန်အလုံးစုံအကုန်ထားခဲ့ပါနေဖို့ကံကုန်သွားပြီဆိုတာနဲ့ gain မင်းရဲ့ပိုင်ဆိုင်တဲ့မြတ်ပတ်သက်တဲ့မြတ်ဒီဇလန်ဒီနာရင်တခန့်ရက်တော့ ဟုတ်လားကာလိကချတော့မှမင်းဘလောက်ပဲဆက်ပြီးတော့တယုတ်ဆောင်ခြင်းတွေအာတွေ့လို့တယုတ်ဆောင်နေဟုတ်လားတချို့တယုတ်ကဆောင်ခြင်းတဲ့အတိုင်းပဲအချင်းကစိတ်နေပြီကာလိကချတော့မှာနော်အဲ့ဒါကိုပြောတာနေဖို့ကံကအလုံးစုံအကုန်ထားခဲ့ပါမထားခဲ့ရမှာပါတော့ကောင်းဆိုးနှဝပြုသည်မြမုတ်ချခုနပါအဲ့ဒါတော့ထားခဲ့လို့ကိုမရောက်တေချာပါပါကိုပါမှာဒါပြောတယ်နော်ကောင်းဆိုးနှဝပြုသည်မြမုတ်ချခုနောက်ပါလူပုံရောက်ခိုက်လုံလာဆိုင်ပြုတ်လိုက်ကုသလား လူပုံလေးရောက်ကုသိုလ်လေးပြုခွင့်ရတော့ကုသိုလ်မှာအဆင့်မြင့်မြင့်ပြုခွင့်ရတယ်တန်တရားလောကြောင်းထိသွားလို့ရတယ်ဟုတ်လားအဆင့်မြင့်မြင့်လုပ်ခွင့်ရတော့လေးမှာကုသိုလ်ကိုပြုလိုက်တဲ့မပြုလိုက်ရသေခြင်းကြနောင်တရဆိုနောင်တရတတ်ဆိုဘုံတို့တို့ကဒီဒီတန်ပေါင်းနဲ့အညီသွားကြပါဘာမှစဉ်းစားမနေနဲ့ကျင်တာမပြုတ်လိုက်ရပါတော့သေချိန်ကြနောင်တရတဲ့ဆိုတော့နောင်တနဲ့သိမဲ့လူတွေပဲများတယ်ဒီပုံကြည့်ရတာတော့ဒီဟိုဒီအကျိုးပဲထွက်မဲ့ဥစ္စာကို မြင်နေရတယ်မြင်နေရတယ်ဒါကိုလည်းဒီတိုင်းပဲနော်ဒီခုနေတဲ့ပုံကိုမပြောင်းဘူးဆိုရင်အကျိုးရလက်ဘာမှပြောင်းသွားတဲ့အကြောင်းရှိဟုတ်လားဘာတော့အကျိုးရလက်နောင်တနဲ့တည်ရမှာဒီလောက်လေးလောက်တာနဲ့တော့စိတ်ကကျဉ်းနေအောင်မှမဟုတ်ဘူးလောက်တော့လောက်ပါလေနည်းနည်းပေါ့ဒါပေမဲ့အများကြီးလောက်ခွင့်လောက်လောက်နိုင်ခဲ့ပါစေခင်လေနည်းနည်းလေးလောက်ခဲ့ဆိုရင်ဆိုဟိုတသိန်းရနိုင်ကြီးရှိပါလေနဲ့တစ်ချက်ပဲရခဲ့တယ်ဆိုရင်ဟာသွားပြီ9999 99ချက်ကိုတော့နောက်တာတော့မှာဟုတ်တယ်မဟုတ်လား ဘယ်လောက်ရမလဲ100ဘုတ်လောက်ရမယ်ဆိုရင်လည်းတက်တာပေါ့နော်1000ဘုတ်လောက်ဆိုရင်တော့10ဘုံဘုံတစ်ဘုံလောက်ပဲနောက်တာအဲ10ဘုံဘုံ9ဘုံလောက်နောက်တာရအောင်တတ်တာဟုတ်လားမပြုတ်လိုက်ရသေချင်းကြနောင်တရတတ်စွာမဲ့ညံရမှာကုသလစိတ်ချရတယ်လားဒါကြတော့သူကနည်းနည်းလေးမြင့်သွားပြီနော်ကုသိုလ်ကိုပြုတ်ကုသိုလ်ကိုပြုတ်တဲ့နေရာမှာကုသိုလ်ကိုအားကိုးတဲ့နေရာမှာတော့မှမဲ့ညံရအောင်ဒီလုံနိုင်မှဒီဘဝမှာစိတ်ချအောင်ကျန်တဲ့ကုသိုလ်လောက်နေတော့စိတ်မချရသေးဘူးလို့ပြောတာဟုတ်လားမဲ့ညံရမှာကုသလစိတ်ချရသေးလား မဲ့ညံရရာတတိပဋ္ဌာန်မှန်မှန်ချင်း၍ရှာမဲ့ညံရခြင်းလည်းရှင်တော့တတိပဋ္ဌာန်မပါဘဲနဲ့မရနိုင်ဘူးဟုတ်လားတတိပဋ္ဌာန်ဆိုတာဘာတို့ကိုယ်မှဖြစ်နေတာကိုအမှန်တိုင်းအတိအမှန်ပြုပြီးနေတဲ့ကျင့်စဉ်ဟုတ်လားမဲ့ညံရရာတတိပဋ္ဌာန်မှန်မှန်ချင်း၍ရှာမှန်မှန်ဆိုတဲ့စကားကအဓိပ္ပာယ်အများကြီးရှိတယ်မှန်မှန်ကန်ကန်နီလန်းကိုမှန်မှန်ကန်ကန်ကျင့်သုံးဖို့ဆိုတာကိုလည်းရည်ရွယ်တယ်ပြီးရင်ပါရည်ရွယ်ကြတော့ မပြင်းနဲ့နေတိုင်းဒီနေ့ဒီချိန်လုပ်တယ်ဆိုတော့နောက်နေ့လည်းဒီချိန်လုပ်ပုံမှန်လုပ်လို့ပြောတာဟုတ်လားမှန်မှန်ဆိုတာကအတိပ္ပယ်နှစ်မျိုးနော်မှန်မှန်လုပ်မှန်ကန်ဖို့လည်းလိုတယ်အချိန်မှန်မှန်လည်းလုပ်ဖို့လိုတယ်ပြောတာနော်မဉ္ဇဉ်ရမှာကုသလစိတ်ချရသည်လားမဉ္ဇဉ်ရရာတတိပဋ္ဌာန်မှန်မှန်ကျင့်၍ရှာတေမိအရေးမြော်ခေါ်တွေးနောက်နှေးမနေရတဲ့ပုတ်လေးတွေပြီးသွားဟုတ်လားဘုံဘုံတို့နောက်နှေးနေတယ်ဆိုတာကတေမိအရေးကိုမတွေးမိကြဘူး တေမီရေးတွေးမိရင်နော်ဤပဲဤပဲသွားနေတဲ့နွားကိုကျင်းနဲ့ဖြန့်ကန်နဲ့ရိုက်လိုက်တယ်လို့မျိုးဖြစ်ကိုဖြစ်တယ်အခုဟာကျင်းနဲ့ရိုက်ကုန်နဲ့ရိုက်ဟုတ်မြဲတော့နွားကလည်းသွားခြင်းလို့ပဲသွားနေဟုတ်လားဒီခါလေးမသွားဘဲနဲ့ဇုံရက်နေတဲ့ခါလည်းရှိမယ်ပေါ့ဟုတ်လားအင်းဒါပါတော့ကိုယ့်ရဲ့တံဝေကညံကိုကိုယ်တိုင်နှိုးဆွနိုင်ဖို့ဒါလေးကိုဘုန်းတို့လက်ဆောင်ပေးမွေးနေ့ဟုတ်လားတန်ပေါက်ဘလောက်တော့40နော်ပြန်ရွတ်မပြတော့ဘူး17နာရီ5မိနစ်ရှိပါတယ်နော် ဒါဘုံတို့စွန့်စားကြအောင်စွန့်ကတ်ကြအောင်ပဲဆိုတော့ကင်ဘာပဲပြောပြောပြောလိုက်ရတာလေးကတော့ကောင်းပါတယ်နော်အဲအတရရှိတဲ့တံဝေကညာကိုအခြေခံပြီးတော့နော်တကယ်လွတ်မြောက်ကြအောင်တရားမြင့်မြတ်တဲ့တရားနော်ကြိုးစားပန်းစားအထောက်နိုင်ရတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အပ်တော့ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအဆုစုတို့ရဲ့စွမ်းတတ္တိကြောင့်ဖရာတပည့်တော်တို့ဒီမဉ္ဇဉ်ပူညံမျက်နှိပ်ပါကို လေမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း